င်းတို့အရင်နေ့ကဘုန်းကြီးတုတ်တုတ်ပြောခဲ့တယ်ဣတိယပါဠိတော်မှာပါတယ်နော်ပြင်စပုပ္ပနိမိတသုံးဆိုဣတိယပါဠိတော်ရှာမီနာ240ခုအဲ့မှာပါပါတယ်လူတွေတ attva တွေကဒီနေ့အချိန်ကျသိရတော့ဗျလူပဲဖြစ်နတ်ပဲဖြစ်ဒိဋ္ဌံပဲဖြစ်ဘယ်ပုဂ္ဂိုလ်မျိုးဒီနေ့အချိန်သိရသေးလားသေဘေးတွေကြုံလာရင် ကြောက်တာပါပဲအနာကမဖြစ်မချင်းကြောက်တယ်တော့အဲ့ဒါမှတ်ထားသူပြောငါပြောနဲ့မကြောက်ဘူးဆိုတာမဟုတ်ဘူးအနာကရောက်မှပဲကြောက်စိတ်ကကုန်သွားတယ်အဲကြောင့်ဘုန်းကြီးတို့ခြေစီတော်ရင်လေလေးဆရာတော်ဖျားကြီးကသူ့ရဲ့ဒီပတိကျမ်းထဲမှာအနာဂံဖြစ်မှစိတ်ချတယ်ဆိုရင်ဒီစကားလေးမိန်သွားနာဂံဖြစ်သွားတဲ့အခါကာမရာဂတွေကကုန်သွားတယ်အိမ်တော်သားမွေးလုပ်ငန်းတွေလည်းမလုပ်တော့ဘူးဒေါသတွေလည်းကုန်သွားပြီ အဲ့ဒါတော့စိတ်ချတာပေါ့နော်အဲ့ကြာမှာကြောက်စိတ်ကကုန်ပါတယ်အနာဂတ်မဖြစ်သေးရတော့ဘုန်းကြီးတို့ကြောက်စိတ်တွေရှိနေပါတယ်ဒါလေးအကြာမှတ်တာနော်အဲ့တော့နတ်တွေလည်းပဲသေဘေးတွေကျုံလာပြီဆိုကြောက်တာပါပဲနတ်တွေကြဘုန်းကြီးတို့လူတွေတော့မဟုတ်ပေါ့ဗျာလူတွေကတော့ယောဂတွေကြီးကျယ်အကြာကြီးခံစားရတယ်နတ်တွေကတော့သေကန်ဒီတပတ်လောက်နေမှပဲသူကဘာဖြစ်လာလဲဆိုတော့ အသုံးပြုနေတဲ့ပန်းတွေညှိုးလာတာတို့ဝစ်စားထားတဲ့ဝစ်စားတွေ6သွေးသွေးမွဲ6 6ဖြက်လာတော့အယောင်မထွက်တော့တာတို့လက်ကြားကိုကနေပြီးတော့လက်ကလေးကြားဝင်လက်ကြားဒီကျိုင်းကြားတို့ချွေးတွေထွက်လာတာတို့အဲမျိုးတွေပေါ့ဒီသူ့ရဲ့အသားရည်တွေကမလှမပဖြစ်တော့တာတို့ညှိုးလာတော့ပေါ့ ဒီနတ်ပြည်မှာမပြောတာလို့အဲ့လိုဖြစ်လာရင်သူကသိရတော့မှသူကိုယ်တိုင်နဲ့သိတယ်ဒီနတ်သားနတ်သမီးဟာပြန်တဲ့နတ်သားနတ်သမီးတွေကလည်းသိတယ်သိတော့ကြောက်တာပေါ့ဗျာသိရမဲ့ပုံကိုဆိုတော့သူတို့ကနတ်တွေကပို့ပြီးတော့ပိုင်ဆိုင်မှုတွေကများတယ်များတော့ပို့ကြောက်တယ်ကြောက်တော့ခြားနတ်သားနတ်သမီးတွေအပိစကပြောအပိစကပြောရတာပေါ့ဗျာပြောတော့ဘာပြောလဲဆိုတော့အိုးနတ်သားနတ်သမီးဘာမှမဆိုရင်လည်းအကောင်းဆုံးဖြစ်တဲ့ဘောကိုသွား အဲ့ဒီအကောင်းဆုံးဘဝကြောင့်အကောင်းဆုံးဆုလောက်ကိုရအောင်ယူအဲ့ဒီအကောင်းဆုံးဆုလောက်ကိုခိုင်မြောက်လို့ဒါလေးမိန်တယ်သူတို့ဘာဆိုလိုတာဆိုသူတို့ချင်းချင်းသိတာပေါ့နော်အဲ့မှာအကောင်းဆုံးဘဝဆိုလူဘဝကိုညွှန်ပါတယ်ဘုန်းကြီးလူဘဝကြတော့ဒါနာလုပ်လို့လွယ်တယ်သီလလုပ်လို့လွယ်တယ်ဘာဝနာအထုတ်လို့လွယ်တယ်သူတို့ညွှန်တာတော့တရားအထုတ်ဖို့ပါပဲနော်ဒါနာလို့ဒါကြောင့်ဘုန်းကြီးတို့က ဒကာဓမ္မတွေရောဘုန်းကြီးတို့ပါဝင်ပါပေါ့နော်ဒါနလောက်တင်ရပ်မနေဖို့သီလလောက်တင်ရပ်ကျင့်နှံ့မနေဖို့ဒါလောက်လေးနဲ့ကျင့်နှံ့နေရင်မသိကြဘူးပေါ့ဗျာဒီတဲ့ဆက်လက်ပြီးတရားထုတ်နေရမယ်တရားထုတ်မှာဘာဝနာသိညာလေးတွေရလာမှမညာဖုန်ညာတွေရလာမှလူဘဝနေရာကျုံရောက်ရကျုံတန်ဖိုးရှိတယ်အဲ့ဒါမှလည်းအကောင်းဆုံးအကောင်းဆုံးလူဘဝဖြစ်တယ်ပေါ့ ဒါကြောင့်ဘုန်းကြီးတို့တွေကိုတရားတွေအထုတ်နေရတဲ့ရည်ဒီရွယ်ချက်ပါ။အဲ့ဒါလည်းစ조사အထုတ်တာကောင်းပါတယ်ဘုန်းကြီးတို့ဒါတို့ခေါ်ပါ။ဒါကပထမစကားတခွန်းပေါ့နော်။နောက်ဒုတိယစကားတခွန်းညာတို့ဘာမှကြလဲဆိုအကောင်းဆုံးဖြစ်တဲ့ဆုလကိုရအောင်ယူခဲ့ပါဒုတိယအာဘိစကားကအကောင်းဆုံးဖြစ်တဲ့ဆုလဆိုတော့ဘာလဲဆိုတော့တရားတရားကိုပြောတာဘုန်းကြီးတို့သူတို့ကောင်းဥစ္စာ9ပါးရှိတယ် သာတိလသုဒ္ဓစာကပညာစာစီခုနှစ်ကခုနှစ်ပါးဖြစ်ဟိရဥဒ္ဓပအဲ့ဒီထဲမှာအကောင်းဆုံးလူဘရောက်တဲ့ခါကျအကောင်းဆုံးဖြစ်တဲ့သူတော်ကောင်းတဲ့ဥစ္စာခုနှစ်ပါးတွေကတတ္တာတရားကိုရအောင်ယူခဲ့ပါဒါပြောတာဒီတော့ဘုန်းကြီးတို့ကဘာနားလည်ရမလဲဆိုတတ္တာဆိုတာဘာလဲဒီဟာလေးဘုန်းကြီးတို့ပြောဖို့နော်လူလောကဘာလဲပြောပါတယ်ဒီဒီပုဂ္ဂိုလ်ကတရားတရားကောင်းလိုက်တာ ငါတရားသိထက်သန်တာပဲဒီလိုပြောကြတယ်တတ္တာဆိုတာယုံကြည်မှုကိုပြောတာပေါ့ဗျာယုံကြည်မှုဆိုတဲ့နေရာမှာဘုန်းကြီးတို့ဘာသာတိကတောင်မြို့မာကန်တော်ဆရာတော်ဘုရားရနှစ်မျိုးခွဲတယ်ယုံတတ္တာကြည်တတ္တာနှစ်မျိုးပေါ့ယုံတတ္တာဆိုတာကကံကံရဲ့အကျိုးကိုယုံတာအရင်ဘဝယုံတာနောက်ဘဝယုံတာနော်ဖရာတရားတန်ခါကိုယုံတာ ကျိုးကကံကံရကျိုးလက်မခံဘူးနော်ကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရတယ်ဒါလက်မခံတာဘာတွေထောက်လဲသူကလက်ရှိဘဝလောက်တင်ကြည့်ပြီးကြည်စမ်းဘယ်ပုဂ္ဂိုလ်မကောင်းတာကြီးလုပ်တာမကောင်းကျိုးမပေးဘူးသူကောင်းကျိုးတွေပဲလုံးသမျှအောင်မြင်နေတာပဲဒါမျိုးတွေ့တော့ချို့ကြတော့ဒီဘက်ဘဝမှာကောင်းတာတွေကြီးလုံးတယ်ဒါမဲ့အကျိုးမပေးဘူးအဲ့ဒါကြည့်ပြီးအဲ့ဒါထောက်ပြီးသူတို့ကကြည့်ဘယ်သူကောင်းတာကြီးကြီးလုံးတယ်ဘယ်မှာအကျိုးပေးလို့တော့ဒီလို ခုနကံကံရဲ့ကျိုးယုံကြည်တယ်ဆိုဒီပစ္စုပန်ကံနေမဟုတ်ဘူးဗျအတိတ်ဘဝကပြုခဲ့တဲ့ကံတွေကိုလည်းလက်ခံတာအတိတ်ဘဝကောင်းကံတွေပြုခဲ့မဲ့ဆိုဒီကောင်းကျိုးတွေရတော့အတိတ်ဘဝကဒီကောင်းကံတွေကချက်ချင်းကျိုးမပေးဘူးဒီဘက်ဘဝမှာကျိုးပေးတာမျိုးတွေဖြစ်တယ်အဒီဘဝဒီဘဝမကောင်းတာတွေလောက်တယ်ဒါပေမဲ့အတိတ်ဘဝကံတွေဘုန်းကြီးကမမြင်နိုင်ဘူးမမြင်ရတော့လက်ရှိကံလေးကြည့်ပြီးသွားဆုံးဖြတ်နေကျိုးရတိဘဝကမကောင်းတာတွေလောက်ခဲ့တယ်အဲ့ချိန်ကသူကျိုးပေးဖို့ခွင့်မတောင်းဘူး ဒီဘဝရောက်လာတယ်စိတ်ကောင်းနှလုံးကောင်းတွေရှိလို့ကုသိုလ်တွေလောက်ပေမဲ့လို့လည်းမကောင်းကျိုးတွေဆက်တိုက်လာအဲကြောင့်ကံကံရဲ့ကျိုးယုံကြည်တဲ့အခါမှာမှတ်ထားဝါကပစ္စုပန်ကံနေမဟုတ်ဘူးအတိတ်ကံနေရောအနာဂတ်ကံရောယုံနေလို့ဒီလိုမှတ်ထားမယ်နော်ဘဝနေပြီးအရင်ဘဝလည်းလက်ခံယုံကြည်တယ်နောက်ဘဝလည်းလက်ခံယုံကြည်တယ်ဒီလိုမှတ်ထား နော်ပြီးတော့ဖရာတရားဆိုတာအမှန်တရားတွေကိုယ်တိုင်လည်းသိတယ်သူများသိအောင်လည်းပြောနိုင်တဲ့ပုဂ္ဂိုလ်ပါကလားဒါလည်းဘုန်းကြီးတို့ယုံတယ်ဒီဘုရားရှင်ဟောကြားတဲ့တရားတွေအခုဘုန်းကြီးတို့လိုက်နာကျင့်သုံးနေရဒါယုံလို့လိုက်နာကျင့်သုံးနိုင်တော့ဗျာမယုံရင်တော့ဘုန်းကြီးတို့လိုက်နာကျင့်သုံးဖို့ခက်တော့ဘုရားတပည့်တန်တန်ကလေဘုန်းကြီးတို့ဒီတွေဒီတရားတွေကိုဘုန်းကြီးတို့ကိုယ်တိုင်ကျင့်ရပါတယ်မကျင့်လို့မရပါဘူးကျင့်ပြီးမှပြောအားရှိပါတယ် ဘုန်းကြီးတပည့်လေးတစ်ပါးကိုပြောခဲ့ဥပါတယ်ဟိုဒီအမေရိကနိုင်ငံတည်းပဲ state တစ်ခုမှာတရားစခန်းသွားတော့ဘုန်းကြီးကလည်းနိုင်ငံတကာသွားတာများတော့ကိုယ့်အကူတရားပြနေအောင်ကြိုးစားကြကွာလို့တို့ကလည်းမင်းတို့နေရာကိုအမြဲတမ်းလာဖို့ခက်တယ်လို့ပြီးတော့တပည့်လေးကဘာပြောလဲဆရာတော်တဲ့ဗမာပြည်တုန်းကတော့တပည့်တော်လှုပ်ဖြစ်ပါတယ်လှုပ်ဖြစ်တော့တရားစခန်းနေနဲ့ရဲရဲရင်ပြရဲပါပြအောင်ခုမလှုပ်တာကြတော့ ဒီစကားပြောရမှာကစိတ်ကမဝင်ဘူးဆရာတော်တဲ့မဝင်ရဲဘူးပေါ့အဲ့ဒါပြောလာပြီးတော့ဒီတရားစကားတွေပြောကြပြီးလောက်ကြပြီးဆိုရင်ကိုကလောက်ကင်ထားမှာပဲတင်းရင်တင်းနေရင်ပြောရပါတယ်ကိုကမလောက်ဘူးဘူးဆိုရင်လည်းခက်တယ်ပေါ့ပြရမှာလို့ပြောရမှာလို့တော်တော်ခက်တယ်အကြောင်းတချို့လည်းဒီမလောက်ကန်ဘူးတဲ့ခါကျအမှားတွေပြောမိတာတို့ စာပေချင်းမရှိတော့လေအမှားတွေပြောမိတာတို့တကယ်တော့ဖြစ်ရမှာတော့ဘုန်းကြီးတို့ဘာသာရေးကောင်းဆောင်တွေကစာတွေရောလက်တွေရော ရှိရမယ်ဗျာရှိမှသာလေဘုန်းကြီးတို့ပြောနိုင်မှာမရှိပဲဆိုရင်တော့အမှားတွေဖြစ်ဖို့များပါအမှားတွေဖြစ်ဖို့များရင်ဒီတင်သူအတွက်တင်းနေတဲ့ပုံကလည်းမကောင်းဘူးနာယူတဲ့အတွက်အတွက်လည်းမကောင်းဘူးပေါ့ဗျာဘာဖြစ်ပြီပေါ့ဗျာဘုန်းကြီးတို့ပြောချင်တာတော့ခုနယုံကြည်မှုဆိုတာယုံတရားဆိုပါလေဆို လောကမှာအမှန်ရှိတဲ့အကြောင်းအရာတွေကိုယုံကြည်မှုဟာတရားတရားအစစ်ပဲလို့ဒီလိုမှတ်ထားကြည်တရားဆိုတာဘာလဲဆိုဘုန်းကြီးတို့ပေကံလူတွေလူတန်းနေတဲ့ခါလေကိုယ့်ကိုပြန်ကြည့်လိုက်စိတ်ထက်ကြည်လင်းနေကြည်လင်းနေတော်တော်နေလို့ကောင်းတာတီလာတွေစောက်တီတို့တကယ်လုံးနေပြီဆိုရင်လည်းစိတ်ထက်ကြည်လင်းပြီးတော်တော်နေလို့ကောင်းတယ်တရားတွေအားထုတ်တယ်တတိနဲ့တမာတွေတတိလေးကအာမှတ်စိတ်အောင်နဲ့ကသွားရင် တည်ငြိမ်ပြီးတော့တော်တော်လေးကိုချမ်းသာဘာဖြစ်ဖြစ်ကုသိုလ်တစ်ခုခုလုပ်တယ်ခုဘုန်းကြီးတို့တရားထိုင်တယ်တရားဟောတယ်တကယ်ကိုတရားတရားနဲ့ဟောရင်စိတ်ကကြည်လင်းနေတယ်ဗျဘာနဲ့ဥမာပေးထားလဲဆိုတော့ရှေးလုံးကစက်ကြမင်းပေါ့ဗျာတကြုံလုံးအုပ်ချုပ်တယ်တော်တဲ့တောင်နဲ့သွားတယ်ဒီခေတ်လိုလဲရေတန်းနေပါလိမ့်ပဲရှေ့မှာအဲတော့ စစ်ကြမင်းကရေစာတော့နောက်နိုင်ငံသားတွေရေတောင်းတော့ရေနီးပေါင်ရင်ရှာတော့လေရေကကြည်လင်တဲ့ရေမရအောင်ရေနောက်ပဲရှိရေအဲ့ဒီရေနောက်ပဲယူခဲ့ခတ်ခဲ့ခတ်ပြီးတော့စစ်ကြမင်းကသူ့ဗရမ ्या စစ်ကြဗရမ ्या ယနာထဲလာရင်အနယ်ရအောက်ထိုင်ကအပေါ်ရေကြည်လေးပဲထွက်လာဒီတရားတရားကဒီတရားတရားကအဲ့ဒီလိုပဲစัจ जा မင်းရဲ့ ဗရမယယရဏနဲ့တူတယ်စိတ်ထဲမှာဒီတတ္တတရားလေးဝင်သွားရင်ရှိသွားရင်စိတ်ကကြည်လင်သွားတယ်မကောင်းတဲ့အကုသိုလ်စိတ်တွေအနေထိုင်သွားတယ်ကြည်လင်နေတော့ဘာကုသိုလ်ပဲလောရလောဝင်မလေးပေါ့တရားထုတ်လဲစိတ်ကကြည်လင်တော့မှတ်လို့ကောင်းတယ်ထိနာမိတာတွေမလာဘူးလောဘဒေါသတွေမလာဘူးတော်တော်မှတ်လို့ကောင်းအဲ့ဒါပြောဒီနေ့ဓမ္မကြီးတွေကြတော့ဒီဆွန့်ချက်တာတွေဝါသနာပါတဲ့ဒကာကြီးတွေဓမ္မကြီးတွေဥပမာပေးလို့တော်တော်ကောင်းပါတယ် ဘုန်းကြီးတို့ဘာလဲဆုံးကတ်တယ်ဆိုရင်တယောက်တည်းကြာတယ်တွေ့တန်ခါ10ပါး20 30 40 50ဒီလိုကတ်ရပြီဆိုတူတယောက်တည်းမရဘူးပြီးတော့လေခန္ဓာတစ်ဖြုတ်နဲ့ချက်လို့မရအောင်တညာလုံးချက်ကြအဲ့ဒီမှာတရားတရားနဲ့ချက်တဲ့ပုံပုံများကြတော့တညာလုံးအိတ်ချင်တဲ့စိတ်မရှိဘူးကြည်လင်းနေတာပဲပျော်ပါပါပါပဲချက်လို့ကအားမရနိုင်ဘူးဒါကလည်းဆုံးကဖို့ဆုံးကဖို့အစာရည်ဒီလိုပေါ့ဗျာ အဲတော့တရားတရားကနှမျိုးမှတ်ထားမယ်ယုံတတ္ထာရယ်ကြည်တတ္ထာရယ်နှမျိုးပေါ့နော်အဲတော့ဘုန်းကြီးတို့ဒီဗုဒ္ဓဘာသာလူမျိုးတွေကြတော့ယုံတတ္ထာလည်းဖြစ်နိုင်တယ်ကံကံကြိုးတွေယုံကြည်တယ်ဖျားတရားတန်ခါပေါ်မှာယုံကြည်တယ်မိဘဆရာသမားတွေပေါ်ယုံကြည်တယ်ဘုန်းကြီးတို့လူမျိုးဒီယုံတတ္ထာလည်းဖြစ်ပါတယ်ကြည်တတ္ထာကောင်းတာတွေလုပ်တယ်ပေးတယ်လူတယ်သီလတွေစောင့်တည်တယ်တရားတွေအားထုတ်တယ်ဒီချိန်ကာလမျိုးကြာကြည်တတ်တာဖြစ်နေမှာ အနောက်တိုင်းသားတွေတခြားဘာသာကြားတွေကြတော့ဒီယုံတတ်တာဖြစ်ဖို့ခက်တယ်ပေါ့ဗျာခလေးတွေတရိษံတွေနော်ချုပ်ခလေးလေးတွေနော်မိဘအနေပြီးတော့ကြောင်းကံဖះရံကြော့တခိုင်းတာမယုံဘူးလေသူတို့ဒီလောက်လဲစိတ်ဝင်လာဒီဖះတရားတန်ခါမြင်လို့ဖူးမြင်ရတဲ့ခါကျစိတ်တော်ကြည်နေသွားနေတော့တခြားဘာသာကြားတွေလည်းဒီတိုင်းပါပဲ သူတို့ဒီယုံတတ်တာတော့မဖြစ်နိုင်ကြည်တတ်တာဆိုသူတို့လည်းလှူလာတမ်းတာလှူလိုက်စိတ်ကကြည်လင်းလာတာသူတို့လည်းကိုကျင်တရားတွေကောင်းနေမယ်စိတ်ကကြည်လင်းလာဒါမျိုးတွေဖြစ်နိုင်ပါနော်တခြားဘာသာကြားတွေသူလှူတဲ့နေရာမှာရက်ဆက်တူတာခုလို COVID-19 ကာလမှာဆိုဘာမှမငတ်မကွက်ပဲနဲ့ပညာရေးလှူတာတို့မိဘမဲ့ကလေးတွေစောက်ရှောက်တာတို့ကဘာမှာဒုက္ခတွေကြုံလိုက်လှူတာတန်းတာတို့အဲ့ဒီလိုတွေလုံနေရင်ယောဂရှာဖွေရေးအတွက်ဒီပုံအောင်လှူတာဒီလိုလုံနေသူတို့စိတ်ထဲမှာကြည်သွားတာ အဲ့ဒါလေတတ္တာတရားပဲเนาะမှတ်ထားဒီယုံတတ္တာရဲ့ဖြစ်ရမယ်လို့ဆိုလို့ကြည်တတ္တာဖြင့်တတ္တာတကူခုဖြစ်နေဖို့ရည်ကြည်တာပဲဖြစ်နေရင်ဒါဘုန်းကြီးတို့ကောင်းတာပဲเนาะအဲ့ဒီတတ္တာကိုမှဘုန်းကြီးတို့ဥပမာကြီးအများကြီးနဲ့ဘုရားဟောသွားနည်းနည်းပြောမယ်เนาะတတ္တာတရားမျိုးစည်းနဲ့တူတယ်တဲ့ မျိုးစေ့ဒီမျိုးစေ့တွေစိုက်ပျိုးလိုက်ရင်ဟိုလားမြေကြီးတဲ့ချစိုက်ပျိုးလိုက်ရင်နော်ဘာဖြစ်လာလဲသူကဖြည်းဖြည်းနဲ့ရှင်သန်ကြီးထွားလာတော့အမြင့်တွေထွက်လာတယ်ရေလေးတွေလောင်းပြီးတော့အမြင့်လေးတွေထွက်လာအဲ့ရနေပြီးတော့မြေမြေရေတို့ရဲ့စီနေကိုစုပ်ယူပြီးတော့ရိုးအပင်စီတွေထွက်လာမယ်အကိုင်းတွေခက်တွေအသီးတွေနော်အဲ့လိုဖြည်းဖြည်းနဲ့ ကြီးထွားလာတော့ဒီသီးတဲ့မှဲ့ရင်မှာသုံးဆွဲလို့ရတယ်ယုံကြည်မှုတတ္တတရားရှိနေရင်သီလအခြေခံတဲ့သီလအခြေခံဖြစ်တဲ့သီလအခြေခံသီလအခြေခံထားသီလဆောက်တည်ဆောက်ပြီးတော့ဆောက်တည်ပြီးတော့သမထဝိပဿနာဒါတွေဆက်အထုတ်တော့ဆက်အထုတ်တဲ့ခါကျတော့မဲ့ညာဖုံညာဆိုတဲ့အသီးတွေသိလာတော့ဗောဗျာအဲ့ဒီကကြအကျိုးအနိသင်တွေဖြစ်လာတယ် နောက်တတ္တာတွေကလက်နဲ့တူတယ်ဘုန်းကြီးတို့ကိုလိုချင်တဲ့ပစ္စည်းကိုလက်ရှိတဲ့ပုဂ္ဂိုလ်ဟာအလွယ်တကူယူနိုင်တယ်လို့ပဲတရားတရားရှိတဲ့ပုဂ္ဂိုလ်ကဟုတ်လားဘာကိုရအောင်ယူနိုင်တယ်လဲယူလို့ရတာနော်ခုနဘဝတွေကောင်းတဲ့ဘဝကိုလည်းရအောင်ယူလို့ရနိုင်တယ်ပြီးတော့သီလကိုလည်းယူလို့ရတယ် တမာရီပညာတရားတွေယူလို့ရတယ်မဲ့ညာဖွင့်မဲ့ညာဖုံညာတိအောင်ကိုကြိုက်တယ်လို့ပေါ့လေဒါရတရားရှိရှိတယ်လို့ဘုန်းကြီးကအထုတ်ပြီးရယူလို့ရတယ်ဒါရတရားဟာအဲတော့ဒါရတရားဟာအဲတော့သူကဘာနဲ့တူလဲဆိုတော့လက်နဲ့တူတယ်တဲ့နောက်ဒါရတရားဟာ ဘုန်းကြီးတို့ခုနကစัจ जा မင်းရဲ့ဗရမယယရဏနဲ့လည်းတူတဲ့ဒါပြောတာနော်စัจ जा မင်းရဲ့ဗရမယယရဏရေနောက်ထဲကိုထည့်လိုက်ကြည်လင်သွားသလိုပဲဘုန်းကြီးတို့စိတ်ထဲမှာဒီတရားတရားလေးတွေဝင်လာရင်နိဝေနတရားတွေစိတ်ကိုညစ်ညူးစေတတ်တဲ့နိဝေနကိလေသာတွေတရားတွေမဝင်နိုင်တော့ဘူးဗျာအများကြီးပါဗျာဒီမှာတရားတရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဘုရားရှင်ဟောတာနော် ရေအေးလေးနဲ့လည်းတူတယ်။ဟိုအမြညင်နွမ်းလာတဲ့ခါကျတော့ရေလေးနဲ့ကြည်လင်းနေတဲ့ရေလေးနဲ့ဆွဖြန်းပြီးပို့လျှော်ရင်ဖြူရှင်သလိုပဲကိုယ်စိတ်ထဲမှာညင်နွမ်းလာရင်ယာကဒေါသမောဟဆိုင်တဲ့ညင်နွမ်းလာရင်ဒီဒရာတရားလေးနဲ့သီလသမารိပညာတရားတွေပြုလို့မြင်စိတ်ဟာတန်ရှင်းဖြူရှင်သွားတယ်။အဲကြောင့်ဒရာတရားရေနဲ့လည်းတူတယ်။နော်ဒရာတရားတွေကအများကြီးဖြစ်နေတော့ဒီလောက်ပဲပြောမယ်နော်။ နောက်တရားတရားရှိတဲ့ပုဂ္ဂိုလ်ကတန်တရားခီးသွားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့ဘဝတန်တရားကနိဗ္ဗာန်မြောင်ပခြင်းသွားနေအောင်တရားတရားရှိတဲ့ပုဂ္ဂိုလ်ကတန်တရားခီးသွားသူရဲ့အဖော်လည်းဖြစ်တယ်ပေါ့တရားတရားရှိတဲ့ပုဂ္ဂိုလ်တန်တရားခီးသွားရဲ့ရိတ်ခါလည်းဖြစ်တယ်တရားတရားရှိတဲ့ကကုသိုလ်ကောင်းမှုတွေဒါနလုပ်မလားသီလလုပ်အကုန်လုံးနဲ့ဒါရကိုယ်အဖော်ဖြစ်ပါလား ရောက်လေရဘဝမှာကိုယ်ရိတ်ခါဖြစ်ပါလားဒါနလို့တော့ဒါနရိတ်ခါတွေပါလားသီလလို့ရောက်တော့သီလရိတ်ခါဒါနလို့တော့ဖြစ်လေရဘဝတွေမှာပြည့်စုံဥစ္စာတွေပြည့်ကျော်ဝပြည့်စုံတော့သီလလှုပ်ထားတဲ့အခါသီလပြည့်စုံထားတဲ့အခါကျအသက်နာယောဂကင်းကင်းနဲ့အသက်ရှိတာပေါ့ပညာတွေပါလာတော့ကိုယ်ကတည်ငြိမ်ငြိမ်နဲ့နေနိုင်တော့ပေါ့တရားတရားဟာတဲ့သူတော်ကောင်းတွေတဏ္ဍာမှာတည်တယ်တဲ့နော်ကိုယ်ကသူတော်ကောင်းစိတ်ဓာတ်ရှိမှဒီတရားတည်တယ် ဒီတော့ကောင်းစိတ်ဓာတ်မရှိမတည်ဘူးတရားတရားရှိရင်ဒီလိုဘဝတန်တရားဝှဆင်းရဲတွေကလွတ်မြောက်လောက်နိုင်တယ်ဒါတရားချီးမွမ်းကဖွင့်တာပြီးတော့မှဘုန်းကြီးတို့မူလပါဏာတာတို့အင်္ဂုတ်ထုံမှာပါပါတယ်တရားတရားဗုဒ္ဓ၄မျိုးရှိတယ်လို့ခေါ်တာနံပါတ်1အာဂမတရားလို့လည်းခေါ်တယ်အာဂမနိယတရားလို့လည်းခေါ်တယ်အဲ့ဒါပါလဲဆိုဖရာလောင်းတို့ရဲ့တရားတရားပဲ ဘုန်းကြီးတို့ရဲ့ဘုရားလောင်းပြုမိတာရှင်ရဲ့တေလေးဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းမှာဗျာဒိတ်နိယတဗျာဒိတ်ပန်ဆင်မြန်းတဲ့အခါမှာမြတ်စွာဘုရားကဒီပင်ကရာမြတ်စွာဘုရားကဒီရတေလေးကိုသင်ဟာနောင်ဟာလေးနောင်မှာလေးတင်ခြင်းနဲ့ကဘာတသိန်းကြာတဲ့အခါမှာဗုဒ္ဓဂေါရမဖြစ်လိမ့်မယ်ဒီလိုပြန်အခုချက်ချင်းကြီးကိုဘုရားလောင်းရသေးလေးတာနာမှာဘုရားဖြစ်မယ်လို့ခံစားတာ အဲ့ဒီနိယတဗျာတွေရသည့်အချိန်ကနေစပြီးတော့ဖရာဖြစ်သည့်တည်းအောင်ဒီတရားပြလုံးဝပျောက်မသွားပြတ်မသွားဘောဘလောက်ဘဝပြောင်းပြောင်းပေါ့နော်ဘုန်းကြီးတို့အဲ့ဒီဗျာတွေရတဲ့ချိန်ကနေစပြီးတွက်တဲ့ဘဝတွေပါရင်ဖြည့်တဲ့ဘဝတွေ950ဆိုပြီးပြောကြတယ်ပေါ့တကယ်တော့950မရှိပါဘူးဗျာ949ဘဝပဲရှိပါတယ်အဲ့ဒီ949ဘဝလုံးမှာမြတ်စွာဘုရားလောင်းဟာ ဒီတရားတရားဘယ်အခါမှပြတ်မသွားဘူးတိရိစ္ဆာန်ဘဝလည်းရောက်တာပဲနေကြတဲ့ဘဝတွေရောက်တာဒါပေမဲ့လို့ပြတ်မသွားခုချက်ချင်းကိုဖျားဖြစ်တော့မှာပဲဆိုတဲ့ခံချက်တွေရှိဒါမျိုးကိုအာဂမနအာဂမတရာအာဂမနိယတရာလို့ခေါ်တယ်အဲ့တော့ဒီမှာနည်းနည်းလေးပြောမယ်နော်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ ချို့ပုဂ္ဂိုလ်များကဖရာစုပန်လို့တဲ့စိတ်လေးတွေရှိတယ်။ကောင်းပါဘုရားတို့မပယ်ဖြတ်လို့တို့တွေမာယနာကိုယ်ွယ်တဲ့ဘုန်းကြီးတွေလူတွေဆိုရင်သူကဖရာလုံးဖြစ်ချင်တာဖရာဖြစ်ချင်ကြတာများဖရာဖြစ်ပြီးမှသူကကျွတ်တောင်းဝင်မယ်ဒီလိုရည်ရွယ်ကြတာများဖရာဖြစ်ချင်တယ်ဆိုရင်တော့ဖရာဖြစ်တဲ့ပါရမီတွေစွန့်ငင်းကြီး၅ပါးတွေဒါတွေနားလည်ရတာပေါ့နော် ပါရမီကအကျင့်7ပါးပေါ့ဒါနပါရမီဒါနလုပ်တဲ့အခါမှာကိုယ့်အတွက်ကိုမျှော်လင့်မလို့အောင်သူများအတွက်ပဲသူပါလို့တယ်လေမျက်လုံးလို့တယ်လားမျက်လုံးလှူမယ်စာကြည့်လို့ပေါ့လေသူသူအသားလို့လားအသားလှူမယ်ကိုယ့်အတွက်မမျှော်လင့်အောင်သူ့အတွက်မျှော်လင့်ပြီးလှူတဲ့လူဒါနမျိုးဖြစ်အောင်သီလလည်းဒီတိုင်းပဲဒါနပါရမီ သီလပါရမီသီလလည်းကျင့်ရတယ် နိခမပါရမီဒေါ်လေးတောင်းနဲ့ထွက်ပြီးတော့ကျင့်ရမယ်ပညာပါရမီအသိဉာဏ်နဲ့ရှင်ပြီးတော့ဘာလို့လို့ဖះလောရဲ့ဘဝတွေလိုက်လေ့လာကြည့်လိုက်အသိဉာဏ်နဲ့ရှင်ပြီးဆုံးမာတာလို့သူများကူညီတာလို့ဉာဏ်နဲ့ရှင်ပြီးကူညီတာလို့ဝိရိယပါရမီသူများတဲ့လုံလဝိရိယကိုစံနေတဲ့ထားပြီးတော့ဖြည့်တယ်ခန္ဒီပါရမီသိခံတဲ့နေရာမှာတခြားပုဂ္ဂိုလ်ပဲပုဂ္ဂိုလ်မှလိုက်မမီပါဘူးเนาะတစ္ဆာ သစ္စာပါရမီဒါတွေဖြစ်ရတယ်အဋ္ဌံပါရမီဆွေဆွေမြဲမြဲလုပ်တဲ့ပါရမီဒါဘုန်းကြီးတို့လည်းတချို့ဟာေလုပ်လို့ရတယ်နော်တရားထုတ်တဲ့အခါကျငါ7မိနစ်တွင်တော့မပြင်းဘူး15မိနစ်တွင်တော့မပြင်းဘူးဒိဋ္ဌံဆွဲဆွဲမြဲမြဲလုပ်တဲ့ခွာနောက်ပိတာပါရမီဒါလည်းဖြည့်ရပါတယ်ဥပေက္ခပါရမီဒါပါရမီ7ပါးလို့ခေါ်ပါတယ်ဒါအကျင့်ပါစွန်ကြီးကြီး5ပါးနော်ကိုယ့်ရဲ့ပစ္စည်းဥစ္စာပေါ့နော် မင်းစည်းစိမ်နဲ့စัจ जा မင်းစည်းစိမ်နဲ့စွန့်လွတ်လှူတာဗုဒ္ဓပရိစ္ဆာကပရိယပရိတာကိုစွန့်တာမယားကိုတာမင်းတာသမီးတွေစွန့်တာတာမယားကိုစွန့်တာအင်္ဂါတွေစွန့်တယ်အသက်ကိုစွန့်တယ်ဆိုရင်ငါပါပါရမီ30ကိုပါရမီ10ပါးကိုပါရမီ30ဆိုအကျဉ်းအပြင်10ပါးအကျဉ်းအပြင်30ပေါ့တစ်ခုတစ်ခုကိုသူကဒါနပါရမီဆိုပါတော့ ဒါနပါရမီဒါနဥပပါရမီဒါနပရမတ္ထပါရမီ တခုတခုကို၃မျိုး၃မျိုးထပ်ခွဲတယ်လှူတဲ့နေရာမှာပြင်ပဥစ္စာကိုလှူရင်ကိုယ်ခန္ဓာကိုယ်နဲ့ပြင်ပပါတော့ကိုယ်ပိုင်ဆိုင်ထားတဲ့ပစ္စည်းတွေလှူရင်ဒါဒါနပါရမီကိုယ့်ရဲ့အင်္ဂါအစိတ်ပိုင်းတွေခြေလက်အင်္ဂါမျက်စိအစာရည်ပေါ့လို့ခုခေတ်ဆိုကြောက်ကတ်တွေပိုင်းအဲ့ဒါမျိုးလှူရင်ဒါနဥပပါရမီအသက်ကိုပေးလှူရင်ဒါနပရမတ္ထပါရမီပါရမီတစ်ခုတစ်ခုကိုသူကအဲ့လိုအစင်တန်းထပ်ခွဲလိုက်တယ် ပြင်ပကိုစွန့်ပြင်ပဥစ္စာကိုလှူတာတစ်မျိုးခန္ဓာကိုယ်အစိတ်ပိုင်းတွေလှူတာတစ်မျိုးအသက်ကိုလှူတာတစ်မျိုးဒါနကိုလည်း၃မျိုးသီလကိုလည်းအဲ့လို၃မျိုးသီလကြဘယ်လိုလဲဆိုပြင်ပဥစ္စာကိုစွန့်လွတ်ပြီးတော့သီလဆောင်တယ်ကိုကိုအင်္ဂါစိတ်ပိုင်းတွေစွန့်လွတ်ပြီးသီလဆောင်တယ်ကိုအသက်ကိုစွန့်ပြီးသီလဆောင်အရာလို့အဲ့လို၃မျိုး၃မျိုးစီခွဲတော့30ဖြစ်လာအဲကြောင့်ဘုန်းကြီးတချို့ဘုန်းကြီးတွေ့ပါတယ်ကိုရောငယ်လေးတွေ သူတရားထုတ်ရတာ तू ကဆင်မပြေဘူးဆင်မပြေတော့အဲ့ဒီဟာလေးတွေစိတ်ဝင်စားတယ်ပေါ့လေကိုလေးတစ်ပါးမေ့ကြည့်တယ်သူဒီတရားထုတ်တာကြာပြီဆယ်နှစ်15နှစ်လောက်ရှိပြီတွေ့တဲ့ချင်းမေးဟောက်ကောင်လေးဘာလုပ်နေတာတော့ဘာညာဘုန်းကြီးအဲ့တုန်းကလည်းပြောကြပါကောင်လေးတွေငယ်သေးတယ်တရားတနည်းနည်းနည်းလောက်အထုတ်ပြီးစတင်ကြအောင်ဘုန်းကြီးကစကြဘုန်းကြီးဘွားလာတော့သူတို့နားလဲချိတ်နေကုန်ပါဆိုလို့ ဒါပဲထပ်တလဲလှုပ်လှုပ်နေကြတယ်နောက်ဝါရီကကြီးလာတယ်သက်တွေကကြီးလာတယ်စာသင်ဖို့လည်းခက်သွားတယ်ခက်တော့တွေ့တဲ့ချိန်မှာဘုံညာမြေကောင်လေးတွေဘာလုံနာပါညာဒါတော့အခုဖះလောင်းဖះလောင်းစုပံဖို့လုံနေတယ်ဖះလောင်းဖြစ်ချင်တယ်ပေါ့ကောင်းပြီကွမင်းဖះလောင်းတော့စုပံပါတယ်လို့ဒါပေမဲ့ဖះလောင်းစုပံတွေကဖះလောင်းစုပံနဲ့အင်္ဂါရက်တွေကိုသိရလားနော်ဘာတွေလောက်ရမလဲဆိုတော့သိရလားဘာမှမသိဘူးကဲအဲ့ဒါမျိုးဖြစ်ရှာ ခုလိုပေါ့နော်ဘုန်းကြီးပြောချင်တာဖရာလောင်းစုပန်လို့ဒီပါရမီ7ပါးတွေသိထားမယ်စွန်ကြီး9ပါးတွေသိထားမယ်ပါရမီ7ပါးအချင်းပေါ့တခါအကျဲချက်လိုက်တခါကျခုနဗာဒါနပါရမီလည်း3မျိုးသီလပါရမီလည်း3မျိုး3မျိုး3မျိုး3မျိုးဒါတွေကုန်သိထားနော်အခုလည်းဒီတိုင်းပဲပေါ့တခါကြီးဒီမှာနည်းနည်းမှတ်ထားနော်လှူတဲ့တန်းတဲ့နေရာဖြစ်သီလစောက်တရားဖြစ်ပြင်ပဥစ္စာကိုလှူရင်ဒါနပါရမီကိုယ့်ရဲ့အင်္ဂါစိတ်ပိုင်းလေးတွေလှူရင် ဒါနဥပပါရမီကိုအသက်ကိုစွန့်လို့ရင်ဒါနပရမတ္ထပါရမီဒီလိုခွဲမယ်သုံးခုသုံးခုသီလလည်းဒီတိုင်းပြင်မဥစ္စာကိုစွန့်လို့ပြီးတော့သီလဆောက်တည်မယ်ဆိုရင်သီလပါရမီကိုရင်ကစိတ်ပိုင်းတွေစွန့်လွတ်ပြီးတော့သီလဆောက်တည်မယ်ဆိုရင်သီလပါရမီသီလဥပပါရမီကိုအသက်ကိုစွန့်ပြီးတော့သီလဆောက်တည်မယ်ဆိုရင်တော့သီလပရမတ္ထပါရမီဒါမျိုးတွေမှတ်ထားနော် ဒါဖះလောင်းစုပန်နေတယ်ဆိုရင် သူစုပန်ရမယ်စုပန်ပြီးလုပ်ရမယ်လုပ်ငန်းစဉ်တွေသိထားကျွတ်စုပန်တာပဲရှိတာပဲဘာလုပ်ငန်းစဉ်မှလည်းမသိဘူးဘုညာအဲ့လိုမဖြစ်စေချင်ဘူးအဲကြောင့်မို့ဟိုအထက်တန်းနေရာမှန်းလေလေပညာတတ်ဖို့လိုလေလေပဲပညာမှမတတ်ဘဲနဲ့ဒီဘလို့သိမှလဲဖះစုပန်တယ်ဆိုဘာတွေကျင့်ရမလဲ အဲ့မှာခုနသဒ္ဓါတရား၄မျိုးပေါ့နော်ဘုန်းကြီးပြောတာကသဒ္ဓါတရား၄မျိုးဆိုတာပါလဲဆိုတော့နံပါတ်၁ကအာဂမသဒ္ဓါအာဂမနိယသဒ္ဓါအတူတူပါပဲဗျာဖရာလုံးနေရဲ့တဏ္ဍာမှာဖြစ်တဲ့သဒ္ဓါမျိုးဖရာလုံးနဲ့တဏ္ဍာမှာဖြစ်ဖရာမဖြစ်မခြင်းဒီသဒ္ဓါတရားဘယ်တော့မှပြောင်းမသွားဘလို့ဘဝတွေပြောင်းပြောင်းသွားဘယ်ဘဝပဲရောက်ရောက်ပြောင်းမသွားဘူးအဲ့ဒါမျိုးခိုင်မြဲတယ်ဖရာလုံးတဏ္ဍာမှာဖြစ်တဲ့သဒ္ဓါတရားဒါကြောင့်မို့လဲဖရာဖြစ်တာပေါ့ ဘဝပြောင်းသွားလို့ဒီတဏှာတရားပြုတ်သွားမယ်ဆိုဘယ်ဟာဘယ်ဖျားဖြစ်တော့ဘယ်ဖျားဖြစ်တဲ့ကျင့်စဉ်နဲ့ကျင့်တော့အခိုင်မြဲနေတယ်ဖျားမဖြစ်မချင်းကိုဆက်တိုက်ဒီပါရမီတွေဖြည့်နောက်တစ်ခုသွားမယ်နော်နောက်တစ်ခုကတော့အဓိကမတရာလို့ခေါ်တယ်ပစ္စကတရာလို့ခေါ်တယ်အရိယာပုထုဇဉ်အရိယာပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာဖြစ်တဲ့တရာပေါ့ဘုဖုန်းတို့တရားတွေအထောက်ကြတယ်အထွေအထွေဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြတ် မဲ့ညာဖုန်ညာရသွားရင်ဒါအဓိကမသဒ္ဒဖြစ်တာအဲ့ဒီမဲ့ညာဖုန်ညာရသွားမှဒီသဒ္ဒတရားခိုင်မြဲတယ်ဗျမဲ့ညာဖုန်ညာမရရင်တော့ဖုန်ကြီးဖြစ်ဖြစ်လူဖြစ်ရှင်ဖြစ်ရမ်းဖြစ်ပြောင်းသွားနိုင်တယ်ခြားပါတာကြာဟုတ်လားဒေါ်လာတသန်းလောက်လာစည်းအောင်သွားရင်တော့ကခုံတော့လိုက်သွားနိုင်မလွယ်ဘူးနော်အဲအရိယာဖြစ်သွားပြီဝိပဿနာဉာဏ်ဤအထိုက်လျောက်မြင်သွားပြီတွေ့သွားပြီဆိုရင်တော့ဘယ်ပုဂ္ဂိုလ်စီအောင်စီအောင် ဘယ်ပုဂ္ဂိုလ်ကဘလောက်ပေးလို့နေနေမပါတော့ဗျာခိုင်မြဲသွားပြီဒါကိုအဓိကမတတ္တာလို့ခေါ်တယ်ဒါနဲ့ပတ်သက်ဘုန်းကြီးတို့ခုနကနေဥဒ္ဒံပါရီတော်သုပ္ပဗုဒ္ဓကုဋ္ဌိတုတ်ဆိုတာရှိတယ်ဗျအဲ့မှာအကြောင်းအရာတွေတခုပြောမှာပေါ့နော်အရိယပုဂ္ဂိုလ်ကြီးကြဖြစ်သွားပြီဆိုဘယ်အကြောင်းကြောင့်မှဘယ်အကြောင်းမတော်တော်မှဖြစ်သွားပြီဆိုပါတော့ ဘယ်အကြောင်းနဲ့မှဒီတရားတရားမပြတ်ဘယ်ဘုံရောက်ရောက်တော့မပြောင်းဘယ်သူကဖြက်ဖြက်မပြတ်ဘူးမြတ်စွာဘုရားကဝေလုံးအကြောင်းတော်နဲ့သတင်းတောင်းတယ်ဝေလုံးအကြောင်းတော်ဆိုတာဗိမိတရာမင်းကြီးဆောက်လုပ်လူတာနော်မြတ်စွာဘုရားရဲ့ပထမဆုံးအကြောင်းတော်ပဲဓမ္မစကြာဟောပြနောက်ပိုင်းမှာရာဇကြုံကြွတယ်ရာဇကြုံရောက်တော့ဗိမိတရာမှုရှိတယ်မင်းကြီးမှုရှိတယ်ပုဂ္ဂိုလ်တွေကိုတရားဟောတယ်ဟောတော့သောတာပန်ဖြစ်ကြတယ် ဗိမိသရမင်းကြီးသောတော်ဘာဖြစ်သွားဘုရားမှုရှိတာတိတ်ကြည်ညိုတယ်ကြောင်းဆောင်လှူဒါန်းမှုဆုံးဖြတ်တယ်အဲ့ဒီကနေဝါတော်ကြီးထဲမှာကြောင်းဆောင်လှူဒါန်းနေတယ်ဝေလူဝေလူဝန်းလို့နာမည်ပေးပါတယ်ဝါတော်ကြောင်းပါဒီဝေလူဝန်ကြောင်းမှာမြတ်စွာဘုရားသတင်းသုံးနေတဲ့ချိန်တရားဟောတာပေါ့ဗျာတရားဟောနေတဲ့အချိန်မှာပဲသုဗ္ဗဗုဒ္ဓဆိုတဲ့နူနာယောဂတဲ့တယောက်က အဆုံဖြားနေပြိတ္တကြတဲ့လည်းလာနာလို့မရဘူးလေသူခန္ဓာကနူနာယောဂတွေဖြစ်နေတော့အဆုံဖြားပဲနာဟောရင်ကျင့်ရင်နာရင်ကျင့်ရင်နဲ့ဆိုတော့တရားလည်းပြီးရောတော့သောတာပန်ဖြစ်သွားတယ်။ညဆိုရိယသူတော်ကောင်းတွေကကိုယ်ရထားတဲ့တရားတော်လေးတွေကိုဖះကိုရှောက်ကြတာများတယ်။ဒီမှာလည်းသုဗ္ဗဗုဒ္ဓသူသူရထားတဲ့တရားလေးကိုဖះကိုရှောက်ဖို့စောင့်တယ်။ပိဋကတရားလည်းမြတ်စွာဘုရားကရောကြ နှုတ်ဆက်ကြနဲ့သူ့မှာချက်ချင်းဝင်လို့မရဘူးပြိတ္တာဆဲဆဲတဲ့ချိန်တွေကိုစောင့်မြင်အဲ့ဒီချိန်မှာပဲတရားမင်းကဒီပုဂ္ဂိုလ်ဟာတရားရသွားမှရိပ်မိပုံရတယ်ရိပ်လဲရိပ်မိပုံပါဒီတော့သူတရားရမရသိကျင်တော့ကောင်းငင်အနေလာဆုံစားတယ်သုဘဗုဒ္ဓမင်းကအလွန်ဆင်းရဲတယ်ငါသုံးလို့မကောင်းပစ္စည်းတွေပေးမယ်ပေါ့ဟိုသူ့မှာနူနာဖြစ်နေတော့ ဘယ်လိုမှလည်းပစ္စည်းမချမ်းသာဘူးတောင်းရန်စားတော့တဲ့အနေထားပါညမင်းကငါသုံးလို့မကုန်တဲ့ပစ္စည်းတွေပေးမယ်ဒါပေမဲ့လို့ငါ့ကိုတော့စကားတခုနှခုံးလောက်တော့ပြောရမယ်ပြည့်တတ်သိအောင်ပြောမယ်ဖះကိုဖះမဟုတ်ပါဘူးလို့ပြောပါပြောရမယ်တရားတရားမဟုတ်ပါဘူးလို့ပြောရမယ်တန်ခါတန်ခါမဟုတ်ပါဘူးလို့ပြောရမယ်ဒီလိုပြောခိုင်းဒီတော့သုဘဗုဒ္ဓအဲ့ဒီချိန်မှာဘုရားတရားပေါ်မှာသောတာပန်ဆိုမှတ်ထားနော်ဘယ်သူကဘယ်လိုဖြစ်ဖြစ်ဘုရားတရားပေါ်မှာယုံကြည်ချက် ဖျားပေါ်ဖြစ်တရားပေါ်တန်ခါပေါ်ဖြစ်ယုံကြည်ချက်ခိုင်မြဲတော့ဘူးမှဖြတ်လို့မရဒီတော့ပြန်မေးတယ်ဒီလိုကိုယောဂလာမင်းသင်ပစုလဲလို့ပြန်မေးအဲဂျာမင်းငါတရားမင်းမှာအဲ့မှာပြောလိုက်တယ်ဖြတ်မရှိတဲ့တရားမင်းနဲ့တင်းကငါ့ကိုငါတင်တဲ့တော်စကားကိုအဖက်လို့ပြီးမပြောချင်ဘူးတင်းကငါ့ကိုဆင်းရဲတယ်ငါ့မှာသူတော်ကောင်းဥစ္စာတွေအပြည့်ရှိတယ်သူတော်ကောင်းဥစ္စာတွေအများကြီးရှိတယ် အဲ့ဒါတွေကဘာတွေလဲဆိုတော့တတ္ထာသီလဟိရိဥဒ္ဓပသုတ္တစာကပညာဟုတ်ဒါတွေငါတာနာမှာအများကြီးရှိတယ်ငါမစင်ရဘူးငါချမ်းသာတယ်ဒါကြောင့်သင်ခုချိန်ကြီးထွက်သွားပါဘူးအဲ့လိုပဲပြန်ငေါက်ထုတ်လိုက်တကယ်တရားတရားဒီဒီပေါ့လေမဲ့ညာဖွညာတကယ်မရသေးတရားတရားမခိုင်မြဲဘူးဗျမခိုင်မြဲတခြားဘာသာအစည်းအုံကြီးပါသွားတာဟောတရားဆိုတာတူတူပါပဲဒါမျိုးတွေနဲ့ပါသွားတာစည်းရုံလိုက် ဟိုဘက်ကိုလည်းသွားရှ िख ိုးဖို့ကိုယ်ခွယ်ကိုဝင်မလေးဘူးတကယ်တရားတရားမခံမြဲသေးတရားတရားမခံမြဲသေးဆိုအရိယာမဖြစ်သေးဘူးပေါ့ခါလေးလေးတချို့ပုံကလေးသူကသူမဲရတယ်ပြောတယ်ပေါ့ဖိုရတယ်ပြောတယ်ပြောနောက်တစ်ခုကဒီခါတရားတရားမဲညံဖုန်ညာရလို့တရားတရားဖြစ်ရှိသွားရင်ဘယ်တန်ငါမဆိုသူကတော့နိုင်ဘုန်းကြီးဘာပြောကြင်တာလဲဆိုဒီနေ့တချို့ယောဂီများကဥပမာဘုန်းကြီးအတရားပြတယ်ဘုန်းကြီးပဲ တန်ခါလို့ထင်ကြကြတဲ့ဘုန်းကြီးတန်ခါမင်းဟောသူကပြောတော့မဲ့ရတယ်ဖို့ရတယ်ဇံရတယ်ပြောတယ်ဟုတ်ဖို့ဟိုကဝီနီးတဲ့နေတဲ့ညီးတဲ့ဘုန်းကြီးမှเนี่ยသူကုန်ကိုးကွယ်နိုင်တယ်ဝီနီးတဲ့မညီးတော့သူမဲ့ပဲကိုးကွယ်မလဲအခုကမဟုတ်ဘုန်းကြီးတို့ဖြစ်နေကြတဲ့လုံလောကသူဟာသောတာပန်ဖြစ်တယ်လည်းပြောတယ်သရဂံဖြစ်တယ်လည်းပြောဒီဘုန်းကြီးပဲတန်ခါထင်တယ်ကျန်တာတန်ခါမထင်ဘူးပြောတကူတော့လုံးနေပေါ့ဗျာအဲ့ဒါလေးသိထားပါ တကယ်ဘုရားတရားပေါ်မှာယုံကြည်တဲ့သရတရားဖြစ်သွားရင်ဝိနိကံနဲ့ညီတဲ့တန်ခါမှန်ရှ िख ိုးနိုင်တယ်ပူဇော်နိုင်တယ်ကိုးကွယ်နိုင်တယ်ဘာလို့တန်ခါပေါ်မှာယုံကြည်တာကိုပြောတာတရားလည်းဒီတိုင်းပဲဒီဆရာရဲ့တရားမဟုတ်ဘုရားတရားတော်မှန်တာအကုန်လက်ခံနိုင်တယ်နော်အာဒီဆရာတော်ကြီးရဲ့တရားမှဒီကျင့်ဤမှအဲအဲ့ဒီလိုမဟုတ်ဘူးဗျအဲ့ဒါကိုနားလည်ထားဖို့သူကတရားတော်ပေါ်မှာလည်းလုံးဝယုံကြည်သွားတယ်တန်ခါတော်ပေါ်မှာလည်းလုံးဝယုံကြည်သွားတယ် ဘုရားဟောတဲ့တရားဆိုသူလုံးဝနာယူနိုင်တယ်လက်ခံနိုင်တယ်ဒါအဲ့ဒါလေးဘုန်းကြီးတို့ဒီလေ့လာထားဖို့ပါပဲเนาะကိုကမညာဖွညာရပြီးထင်သွားရင်တော့ဒီဟာဒီပေါ်မှာတကယ်ကြီးညိုနေရမယ်ဖရာတရားတန်ခါပေါ်မှာတကယ်ကြီးညိုနေရမယ်ကိုယ်ဆရာမှာမဟုတ်ကိုယ်ဆရာတရားမှာမဟုတ်ဘူးဖရာဟောတရားမှန်သမျှအကုန်လက်ခံနေတယ်တန်ခါမှန်သမျှဝိနည်းကံနဲ့ညီနေတဲ့ဘုန်းကြီးမှန်သမျှကိုကြီးညိုလေးစားနေရမယ် ဒါမှတန်ခါအစေเนาะဒါကြောင့်မို့အရိယာဖြစ်လို့တရားတရားခိုင်မြဲသွားဘယ်သူဖြတ်ဖြတ်မပြတ်ပါဘူးအဲ့လိုသုဘဗုဒ္ဓမောင်းထုတ်လိုက်တော့ကြားမြင်လဲသူကနတ်ကိုဗျနတ်တော့ဆိုတော့ဖရာစီသူကဥအောင်သွားရှောက်တယ်မြတ်စွာဘုရားသူအကြောင်းကိုရှောက်ပြတယ်မြတ်စွာဘုရားဂျာမင်းနဲ့တင်တို့လို့ဂျာမင်းတထောင်တရာတထောင်တရာတသိန်းအဲ့လိုသွား ဖះဖះမဟုတ်ကြောင်းတရားတရားမဟုတ်တန်ခါမဟုတ်ကြောင်းသွားပြောလေအရိယာပုဂ္ဂိုလ်တွေဘယ်တော့မှလက်ခံမှာမဟုတ်ဘူးအဲ့လိုမင်းနောက်တော့သုဘဘုရားမိမိရထားတဲ့တရားတွေကိုဖះသည်လာလျှောက်တယ်လျှောက်ပြီးမြဲလမ်းမှာရှိတဲ့နွားခွေတခံလာလို့သေသွားပြီးနတ်ပြည်ရောက်ပါပြောချင်တာကအရိယာဖြစ်မှတရားတရားခံရတယ်ဒီလိုမှတ်ထားမယ်နော်အဲဘုန်းကြီးတို့ခုနိုင်ဝဲ 40လောက်ဘုန်းကြီးဟောဖို့ပြော42မိနစ်ရှိပါမယ်။ဒီနေ့ဒီလောက်နဲ့တည်မယ်နော်။ဒီနေ့ဟောပြောဆုဆုံးမတဲ့အတိုင်းတရားတော်များလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။